ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးတတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌14ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တို့တရားအထုတ်ခဲ့ကြတာอืมတပတ်ကျော်သွားပြီထင်တယ်ဟင်တပတ်ကျော်သွားပြီဟုတ်ကလားတပတ်ကျော်တပတ်ဖယ်ထားပါလေထိုင်ခြင်းနဲ့ပြောရင်9ချိန်ထင်တယ်ဗျအဲ9ရက်ဆို49ချိန်လား နှစ်စဉ္ညာကမ္မထာ၅ကြိတ်ချိန်နဲ့တွေ့ရင်56ကြိမ်လားဟင်ဟင်အဲ့လောက်ရှိသွားပြီဒီလောက်ရှိရင်တို့ထိုင်ရာကဖြစ်စီစဉ္ညာကဖြစ်စီတရားတွေတော့ပြတော့ပါရာဟင်ပြလားတွေ့လားဘယ်လိုလဲကအန်တွေ့ဘူးတဲ့အာဘယ်လိုဟာတော့ငါပြတော့ပြတယ်မတွေ့ဘူးဆိုတော့ ဟိုပြတဲ့ဘက်ကလူလူလားဟိုတွေ့တဲ့ဘက်ကမကြည့်တာလားဟင်ဟေးအေးသူတရားကတော့ပြနေတယ်တို့တော့တို့ကတရားကိုတရားမှမသိတာလေးခက်နေတာဟုတ်ကလားတို့တရားကမွေးကလေးကသေးတိပြနေဟုတ်ကလားဗျာဟေးမပြတဲ့ရဲ့ရှိသလားမပြတဲ့အချိန်ရောမပြတဲ့အချိန်လည်းရှိဘူးမပြတဲ့ရဲ့လည်းရှိဟုတ်ကလား တို့တော့တို့ကတရားကိုတရားမှမသိတာလေးကြောင့်ခဲ့နေတာဟုတ်ကလားဗျာအဲတို့ဘုရားဘာသာဝင်ဘုရားသားတော်သမီးတော်တိုင်းရုပ်ဆိုတာတော့ကြားဘူးထင်တယ်နာကောထပ်လို့တိုင်းကြတာပဲတို့တော့ဒါတွေကအပြောထင်တယ်ဟဲ့ဟင်ကြားဘူးတဲ့စကားကရုပ်တဲ့နာတဲ့ဟုတ်ကလားရှုွယ်တဲ့ကြတော့ယုံကြည်တွေ့လားနာကြီးလို့ကတွေ့လား ဟင်ဝင်လိုက်တော့ဘယ်လိုနေတော့ဟင်အေးဘယ်လားအမအေးလှုပ်လှုပ်ပထမနေ့ပြီးတော့လေအေးလှုပ်လှုပ်ဒီကနေ့ပြီးတော့လေအေးလှုပ်လှုပ်အမနောက်လှုပ်လှုပ်အေးကြမဖြစ်တော်သေးပါဟုတ်ကလားဗျာဟင်အေးလှုပ်လှုပ်တွေ့နေပြီဟုတ်ကလားဟဲ့ဟိုသာရဆိုတာကတို့ကြားဘူးတာကယော ဒီမှာကလှုပ်ပြနေတာလေသဘောကဒီသဘောကိုတရားလို့ခေါ်တာဗျတရားရလို့အထူးမရှိဘူးဟုတ်ကလားဗျာဟေးအဲနွေတော့ဟောနွေလှုပ်လှုပ်ကလေးတင်နေဟိအဲဒီမှာသူအပြင်ကအာယုံရဲ့တိုက်ခိုက်မှုတိုင်းနှခေါင်းဖောက်ပြန်ပြောင်းလဲနေရတဲ့တဲ့နဲ့ဟိလေကဖုထာပါယုတ်ဆိုတော့အပြင်ကိုပြောရမှာလေဟုတ်ကလား ဟင်ကိုယ်နဲ့ဖွက်ဆနေလို့လားဒါကိုယ်ယုတ်လို့ပြောနေရတာဟုတ်ရဟင်အဲ့တော့လို့လေယုတ်ကအတွေ့ယုတ်ကတိုက်ခိုက်ရင်တိုက်ခိုက်တဲ့ထဲမှာအေးဓာတ်ပါလာရင်ဒုနှခေါင်းအေးသွားမယ်တဲ့ဟင်အတိုက်ဓာတ်ဘက်ကအနှွေးပါလာရင်ရောဒုနှခေါင်းနဲ့နှွေးသွားမှာပဲအဲ့တော့အေးရာမှာနှွေးနှွေးရာကပြန်အေးဒါဟာပြောင်းလဲတာတယ်ပြောင်းလဲတာနဲ့ဖောက်ပြန်တာနဲ့ ဟုတ်ကလားလားဖောက်ပြန်တာနဲ့ကြောင်ဝဲတာနဲ့အတူတူပဲလေအဲပြောကတော့ရုပ်လိုပဲကြားဘူးတာဟုတ်ဒီမှာပြနေတာကပြောင်းလဲဖောက်ပြန်နေတာလေပြနေပြီပဲရုပ်ပြီးဖောက်ပြန်တာတော့တဘောဒါလည်းမဟုတ်ဘူးလားဟင်တခြားရှားဖို့လိုသေးလားသူ့နေရာသူပြနေပြီပဲဒီနေရာကြည့်ဒီနေရာပြနေပါတယ်ဟုတ်ကလားဗျာအဲ့တော့ဟိုဘက်ကအတွေ့လို့ခေါ်တဲ့အတိုက်ရုပ်ကလေးဘက်ကအေးရင် နှာခေါင်းအေးတဗျာအဲ့တော့ပြီးတာတွေကဘယ်လိုထားသေးတော့ဟင်ဟိုဗျာလောက်ဘူးဟေသူသီးဘုံကိုမပေါ်ပါဘူးဟေဟေဟေအေးတော့ပြီးတာလည်းလေအေးတယ်လို့ပဲထားပြီးလိုက်တယ်ဟုတ်ကလားအဲ့ဒီအေးတာလေးကအလုံးခဲဆိုင်တရိုက်မှရှိတခါတည်းလှုပ်လှုပ်လှုပ်လှုပ်နဲ့ဟုတ်ကလားဟင်တိုက်တလောက်ပြက်ပြက်တလောက်ကြကြသွားတာတင်တယ်ဟဲ့ ဟုတ်ကလားအဲသူအေးလှုပ်လှုပ်လှုပ်လှုပ်နဲ့ဟိုသွားသလားသိတာတဲ့နောက်ကလိုက်ပြီးတော့သူဟိုဖောက်ပြန်တော့ပဲသိပေးရတာထင်တယ်ဟုတ်ကလားဟင်အေးချမ်းဆိုသိတာလေးလည်းထင်ရှားမှာပေါ့ဟုတ်ကလားအဲအေးမှုဆိုတော့သိတာလေးသိမထင်ရှားဘူးရေးရေးတော့သူသိမှာပေါ့ဟုတ်ကလားဗျာအဲ့တော့နံပြီးသိတတ်တော့သဘောဟုတ်ကလားနံသိတတ်တော့သဘောဆိုဩခင်ဗျားတို့ကနံလူတိုင်းကြားဘူးတာပဲဒီမှာသိနေတဲ့သဘောတွေကြမနေသေးဘူးလား ဟိကျုပ်ဒီဖောက်ပြန်တော့တဘောဟုတ်ကလားအေးရကနှွေးနှွေးရကအေးဒါတို့အကျဉ်းသားပြောတာလေဟိရုပ်ကလည်းဖောက်ပြန်ပြနေတယ်နာငါလည်းပြပြနေတယ်ဟုတ်ကလားဗျာကဲတော့သူရွာထဲမှာတော့သိတာကယုံနာနှစ်ပါးလို့သိတယ်အပြော အပြောအပြောဟုတ်ကလားရှုွက်တဲ့ကြတော့လှုပ်ထာနဲ့သိတာဒါထင်တယ်ဟိဟုတ်ကလားဘယ်တော့กว่าနေတော့ဟင် ဟင်ဟိုကရုပ်တဲ့နန်းတဲ့အပြောကဟုတ်ကလားပြနေတာကရုပ်လို့မပါလာဘူးနန်းလို့မပါလာဘူးဟုတ်ကလားဗျာဘာတွေ့တော့လှုပ်ထမ်းနဲ့သိတာအဲ့ဒါတရားပဲဗျာအဲ့ဒီသဘောကိုပဲတရားခေါ်တာခင်ဗျားတို့ဟုတ်ကလားဗျာခေရင်လားအင်းတို့ပါလားဘူးကုန်းဆိုလို့ဝင်ကြည့်တာဘူးပြီးလဲတလုံးမှတွေ့ခဲ့ဟင်နာမည်ကတော့ဘူးကုန်းလေဟုတ်လား တွေ့လားဘာဖြစ်လို့လဲခင်ဗျာဘယ်လိုမရောက်ဘူးလိုက်ကြအောင်ပါဗျာခင်ဗျာမရောက်ဘူးလို့လည်းလိုက်ကြကြအောင်ပါဗျာဘူးကိုမရောက်ဘူးလို့တဲ့ဟင်ဟင်ဟိုကြည်ချင်းလေကြည်ချင်းဆိုတာဟိုသပယ်ကြည်လေးကကျင်းချင်းဆောက်ထားလို့ကြည်ချင်းနေကြည့်တော့ကြည်ချင်းကြီးရေတွေ့လားကြည်ချင်းဟင်ဟင်အပြောနဲ့အမြင်နဲ့ဘလောက်กว่าတော့ กว่าดิกว่าดิเออจุโตก็ဟိုရုပ်ခဲ့နာမ်ခဲ့တယ်ပါကြားဘူးသားပြနေတဲ့တရားကိုဒါယုံမှန်းမှမသိတော့ဟုတ်ဗျာဘယ်လောက်ခဲရင်နေတော့ဟင်ဟိုခဲရင်တန်လို့ခဲရင်လာလားမခဲရင်တန်မဲနဲ့ခဲရင်နေတာလားဟေးဗျာအဲ့တော့တရားမရမှာမပူပါနဲ့ဟိုတရားမတရားကိုတရားမမသိတာတွေသာပူကြသားမှာဟုတ်တယ်ဟင် အဲတရားကပြနေပြီပဲဗျအေးတလက်ငွေတလက်ဆော့ပြန်ကြောင်းလွဲနေတာလေအိုးဝင်စားကဝင်ဆုံးအထိတဘောဝတရရိပ်အဲဒါလေးလည်းဖိတ်ရှိရှိနဲ့လိုက်ကြည့်ပါဟုတ်ကလားထွက်သားကထွက်ဆုံးတော့ဟိတဘောဝတရရိပ်လည်းထင်တယ်လေဟုတ်ကလားဗျာတို့ရွာတဲ့ဥပမာပြောရရင်တို့ကံကြတော့ဟိုဟိုချင်းနှောင်းလေးနဲ့လှမ်းသွားတော့ဟိဒီချင်းနှောင်းလေးထောက်တုံးဒီနေရာမှာဟိုရီလေးပွက်တက်တယ်ဟဲ့ ဟင်ဟိုရုပ်ပြီးချီချီချီလန်းထောက်တော့ဒီနာရေဝက်ရှိသေးလားအဲ့မကြည့်သလိုပဲတို့ဝါးကြပြမဲ့ဖြတ်သွားသွားဟိုဝါးနှစ်ပြမဲ့ဖြတ်သွားသွားတို့ပဲနဲ့တို့ဟိုခြေတော်နှုတ်တုံးလေးဟုတ်လားဟင်ခြေတော်ကလေးခြာတုံးလေးရေဘွက်ကလေးရေရာလေးရှိနေမယ်ဟုတ်ကလားနှုတ်ခြေသေးလားပြုတ်အဲ့ဒီတိုင်းနဲ့တို့ဝင်းလေးဟာအစမှာထိရင်အစမှာပြီးဟုတ်ကလား ဟင်ဒီနေရာမှာထိဒီနေရာမှာတိဒီနေရာမှာပျောက်တယ်ဟိဟင်အလေထိပါသွားသလားအဆုံးဒီကောတိုင်းဝင်လေဆုံးလို့ဟိုထွက်ကပေါ်တော့ဝင်လေကဟိုယုံနာနှပါပါသလားဟင်ဟင်ဟိုထွက်သားမှမပါရင်ထွက်သားကဟိုယုံနာနှပါကောထွက်တယ်ပါပါသလားအေးထွက်တယ်ဟာကောထွက်ဆုံးမှာပါသလားဒီလိုဆိုမနေ့ကယုံနာနှပါရှိဦးမလားဗျဟုတ်ကလားဗျမနေ့ကယုံနာနှပါကောဗျ အေးအဲ့လောက်ထိသိစေခြင်းလို့အသာဆုံးလေးမှတ်ပြီးစမ်းပါဒါပြောတာထင်တယ်ဟဲ့ဟင်ဒီလိုဆိုဟိုအေးဖောက်ပြန်အေးလို့အေးဖောက်ပြန်ငွေးလို့ငွေးဖောက်ပြန်အသာဟုတ်လားအေးဖောက်ပြန်တဲ့မှာရင်အသာဆုံးလေးမှာတစ်ခုနဲ့တစ်ခုမတူတာကိုတိုးသိလာမယ်ဟုတ်ကလားအဲ့ဒီတိုးသိတာနဲ့အတိတိုးတာအတူတူမဟုတ်ဘူးလားအဲ့ဒီအတိတိုးတာကိုလည်းခင်ဗျားတို့ညံတက်တယ်ခေါ်တာအတိတိုးတာနဲ့ညံတက်တာပါကွာတော့ဟင် ဟုတ်ကလားဗျာအေးအတိသေးတာနဲ့ညာတက်တာအတူတူပဲညာရလို့လည်းခဏတို့ညာစဉ်လေကားကြီးထောင်တက်ရမှာမဟုတ်ပါဘူးဟုတ်ကလားဗျာအဲ့တော့တို့ဟိုဘက်ကစာကရုပ်တဲ့နာမ်တဲ့ဘယ်လိုပြောနေနေတို့ကရှုခွက်တဲ့ရှိတဲ့လှုပ်ရှားမှုနဲ့သိမှုဒါလေးကိုကုန်းရှုကြသမှာဟုတ်ကလားဗျာဟင်အဲဒါလေးကိုသူ့သဘောလေးရိပ်မိအောင်လေဟုတ်ကလားဒါလေးကောတို့ကိုခုနှစ်ရက်စာ မှတ်လာကြပြီပဲဗျဟုတ်ကလားဟင်ဟိုတို့တထိုင်းမှာအဲအေးပြီးနွေးပြီးထင်တယ်ဟိဟို၃ရက်လောက်ကတော့အေးပြီးနွေးပြီးလောက်နဲ့ပြီးတယ်ထင်တယ်ဟိဟင်တို့ရွာတဲ့တော့ကဝင်မန်းထွက်မန်းတောင်တိလားပြီးဘူးဗျဟင်အခုစထိုင်တာကတော့ဝင်မှန်းပြီးထွက်မှန်းပြီးတရားသားတယ်ထင်တယ်ဗျာဝင်ဝင်မှန်းပြီးထွက်ထွက်မှန်းပြီးတရားသားတယ်တဲ့နော်နောက်တော့ရနေရသုံးရဆိုတော့ဟိုဝင်အေးအေးပြီးထွက်နွေးနွေးပြီးတိုးမလာဘူးလား အဲနောက်တေးကဟိုတော့ကြတော့အေးလှုပ်လှုပ်ပြီးငွေလှုပ်လှုပ်ပြီးတော့မလားဘူးလားဟင်အခုဘယ်ထိတို့ဟင်ကျုပ်ကဒီလောက်ပြောလို့ဒီထိနေမှာပါဝင်ပြီးထွက်ပြီးလောက်ပြောခင်ဗျားတို့ဝင်ဒီထိရဲ့ပြောမှာပါဓမ္မဟုတ်ကလားလားဟင်အဲ့တော့တို့မနေ့ကပြောခဲ့သလိုဒီဝင်နာနဲ့ထွက်တာလေဒါနှစ်ခုခိုင်းနေတာလေဟုတ်ကလားဒါလေးနှစ်ခုပဲထင်တယ်ဝင်ပြီးထွက်မှာပဲထွက်ပြီးဝင်မှာပဲ ဟုတ်လားသူခကြီးကရောဘယ်လောက်ရှိတော့တိုးတိုးလေးဟုတ်ကလားဗျတိုးတိုးလေးဒါလေးကိုကောင်းအေးအေးစိတ်ထိုင်ကြတာနဲ့သူ့တဘာဝလေးကိုမြင်အောင်ကြည့်ပေးပါဟင်အေးတော့ဟောအေးတဲ့တဘာဝလေးမရှိနိုင်ဘူးလားငွေတော့ဟောရာအဲ့တော့အဲ့ဒီတဘာဝနောက်မှာသဘောဆိုတာလေးပေါ်လာပါလိမ့်မယ်ဟင်သူ့တဘာဝကြည့်နေတဲ့သဘောပေါ်နိုင်ဘူးလားဟုတ်ကလားဗျအဲ့ဒီတဘာဝကို ဟိုသူပြနေတဲ့ပြကျဲတိုင်းတို့ဒါကိုခေါင်းအေးအေးစိတ်ထိုင်ကြကြထားဒီစီကံလေးရတို့ရောက်တဲ့နေရာသာပေးတာတဲ့နဲ့ဟုတ်ကလားဟင်ဟုတ်ကလားဗျာသူဒီအရေးကြီးဆုံးများခေါင်းအေးဖို့စိတ်ထိုင်ကြဖို့အရေးကြီးဆုံးဟုတ်ကလားဗျာဟင်တို့ထိုင်ပြီးဝင်လေထွက်လေမှရင်တော့သုံးချက်ထင်တယ်ဟိခေါင်းအေးအေးစိတ်ထိုင်ကြကြထားဖို့တစ်ချက်ထင်တယ်ဗျာဟင် ပြီးတော့နာသီဝါနဲ့လင်းနဲ့တိုက်တာလေးကိုဟောလားနာသီပြမှာကပ်ပြီးအဆက်မပြတ်မှတ်ပေးပါဒါတင်လေဗျာပြီးတော့ဝင်ဆုံးထွက်ဆုံးလေးကိုတိတိပေးပါဒါမဟုတ်လားဗျာဟင်ဟုတ်ကလားဗျာအဲခေါင်းဒီသုံးချက်ထဲမှာလဲခေါင်းအေးဖို့စိတ်ထင်ကြဖို့အရေးကြီးဆုံးပဲဟင်အဲဒီခေါင်းအေးဖို့စိတ်ထင်ကြဖို့ကမနဲ့နိုးထားတဲ့အချိန်ကစားပြီးည နားချိန်လို့ခေါ်တဲ့အဲ့ချိန်ထိခေါင်းအေးအေးစိတ်ထိုင်ကြတာလေးထားပြီးသားမှာသူဒီအရေးကြီးဆုံးမို့ပါဟုတ်ကလားဗျာတေဒီတရားရှုတယ်ဆိုတာဟိုကာမအာယုံခံစားတယ်လို့မဟုတ်ဘူးဓမ္မအာယုံလေဒီကာမအာယုံခံစားတာနဲ့ဓမ္မအာယုံခံစားတာကြောင်းပြန်กว่าတယ်ဟုတ်ကလားဗျာကာမအာယုံကလုံอยู่ပြီးမှအရာပါတွေ့တယ်ဟုတ်လား ထမင်းစားကြည့်ဟုတ်ကလားကြည့်နေရုံနဲ့ရတာတွေ့သလားဟုတ်ကလားဟင်ဟိုထမင်းရောမိမိတွားတွေအားတွေရှားတွေရောနှစ်ခုလုံးပေါင်းဖက်ပြီးတခါတည်းကြည်အောင်နဲ့အောင်ထုနိုင်ထောင်းနိုင်မှအရာပါပေါ်တာထင်တယ်ဟဲ့အရာပါပေါ်တာတောင်တစ်ချက်ဝါမှတစ်ချက်ပဲရတာပေါ်တယ်ထင်တယ်ဟဲ့တစ်ချက်ဝါတစ်ခါဝါတာကိုနှစ်ချက်ရတာပေါ်သလားဟောတစ်ခါဝါမှတစ်ခါရတာဒါတော့ယူရတာဟုတ်ကလား တဲ့ဓမ္မရတာကလက်ယူတာမဟုတ်ကြည်ယူတာဟင်လက်ယူရမှာလားကြည်ယူရမှာလားဒါလေးဗျသူရှိရကြောင်းပေးထားတာလေဟင်လက်ယူတာမဟုတ်ဘူးကြည်ယူတာဟင်ဆိုကြပါစို့ဗျာသူပွဲကြည့်တဲ့အချိန်မှာလက်ယူရတာလားကြည်ယူရတာဟင်ပွဲရတာလေပွဲရတာခံတဲ့နေရာဟောကြည်ပြီးခံစားရတယ်ဗျလုတ်ခံစားတာမဟုတ်ဘူးဗျဟုတ်ကလား အဲ့တော့ဒီပွဲအရသာခံစားတဲ့အချိန်မှာမေသောတိလင်ဆုံးနေတို့များသွားကြည့်လိုက်ရတယ်တွေ့လာကြတာဟင်တာပေပြီးသားလင်ပေပြီးသားဟင်ကြွားကြည့်လေဗျာတွေ့လာကြပါဘာဖြစ်လို့တော့ဗျာဟုတ်ကဟုတ်ကလားခေါင်းဦးနေလို့ဟင်ဟုတ်ကလားဗျာဟင်ဟိုမယားပေပြီးသားကုန်ရှုံးပြီးသားလေးညာသွားကြည့်လိုက်ကြရင်တို့တခါတွေလေ ဘာဖြစ်လို့လဲလားဘာဖြစ်လို့လဲလားဟုတ်ကဲ့ဟင်ဟင်အခုဘောဒိဋ္ဌမာယုံနဲ့ဟင်ဒိဋ္ဌမာယုံနဲ့ဟင်တားတဲ့လူလုံးတွေနောက်ဝင်နေကြသလားဟုတ်ဟင်ဘာလို့ဝင်နေတော့ဟင်အရာသာမပေါ်ဘူးဆိုရင်တခုခုတော့တခုခုပဲလေဟင်ဟင်အဲတခုခုတော့တခုပဲခင်ဗျားတို့ဘာခုနေလို့လဲတာဟင် ကိုဘက်ကတော့ပြအနာပဲလေခေါင်းအေးမှရတယ်ကြည့်ပြီးရတာဘဝတာဟုတ်ကလားဗျာခေါင်းအေးဖို့ဒီအရေးကြီးဆုံးထင်တယ်ဒါကဟိုစဟိုစရဏိယာတွေကပေးခဲ့တဲ့ဟာထင်တယ်ဒီဟိုစီကန်းကဘယ်ထိယူရမအောင်သေထိယူသွားကြဟုတ်ကလားစခန်းဆုံးဆိုနေပါတယ်သေထိယူသွားဟုတ်အဲ့လောက်ထိပြောမှတယ်နော်မဟုတ်ဘူးနှစ်လဆိုတော့နေလုံးလို့ပြောတာလေသေထိယူသွားကြခေါင်းအေးဟုတ်ကလားဗျာဟင် အဲ့လောက်ကလေးကိုခေါင်းအေးစိတ်တိုင်ကြဟောတို့မင်းကပြောကြတာလေကျွန်တော်ပါတော့ဟိယုံလဲယုံကြည်ရမယ်တွေ့ကလားယုံကြည်မှရတဲ့ဟုတ်ကလားဗျငေရုပ်တစိတ်တလက်ခိုင်းမှမယ်ဒါလည်းပါသေးတယ်နိဟင်ပြီးတော့အာယုံတစ်ဖြောင်းနဲ့ထားရမယ်ဒါလည်းပါတယ်ဟင်ပြီးတော့လေပြင်းပြင်းကြိုးစားနေရမယ်ဟုတ်ကလားအဲ့ဒီမှာလည်းဟိုတို့မနေ့ကပြောခဲ့တဲ့မှာအပြင်ဝရိယနဲ့ဒုဝရိယခွဲတယ်ထင်တယ်ဟိဟင်အဲအပြင်ဝရိယသွား ဘလောက်ကြီးထိုင်မယ်ဘယ်နှထိုင်မယ်ဘယ်လိုထိုင်မယ်ကိုသွားလေရကိုလုံးရကိုလုံးလေရနောက်ကိုကိုကြီးတွေတခါတည်းတဲဆောင်သွားတာအပြင်ဝရိယဟုတ်ကလားဗျဟေးအဲ့ဒါကအဓိကမဟုတ်ဘူးစိတ်ဝရိယဆိုတာဟိုကိုယ်တတိလေးလွတ်ထွက်မသွားအောင်လားဟေးထိုင်နေနေရာဆိုရှုခွက်နဲ့မသိကလေးဟိုဟိုထပ်ကနေပေါ်နေအောင်လေသူ့ဝင်နာနဲ့အမှတ်ကလေးနဲ့ကတ်နေအောင်ထွက်တာနဲ့အမှတ်ကလေးနဲ့ကတ်နေအောင် နောက်ကเจ้าညာဆိုင်နေတွန်းအားလေးအဲ့ဒါအတွန်းဝရိယလို့ခေါ်တယ်လေဟုတ်ကလားဒီထိုင်တဲ့နေရာကနေဝင်လေထွက်လေနဲ့ပြောရင်အာယူပြီးရှူလိုက်တာဒါအပြင်ဝရိယလေဟုတ်ကလားအာယူပြီးရှူလိုက်တဲ့အချိန်မှာဝင်တယ်ဆိုတာဖြစ်မလားဘူးလားဝင်ပြီးလေးပေါ်မလားဘူးလားအဲ့တော့ဝင်တယ်လို့မမှတ်လိုက်ဘူးလားအဲ့တော့ဒီဝင်ဒီလေးနဲ့ဝင်ရုပ်ကလေးနဲ့တလွမ်းလွားသွားနေတဲ့ချိန်လေးနဲ့ဝင်တယ်လို့မှတ်တဲ့အမှတ်ကလေးကန့်နေအောင်ကြောင်းညာပိုက်ထားတာအဲ့ဒါအတွင်းဝရိယပဲဟုတ်ကလားဗျာ အဲ့တော့အဲ့ဒီဝရိယသေးနဲ့လည်းတို့အာအနာမထာညအိဋ္ဌာတောင်ငါငါးချိန်ဆိုပြီးတော့အဲ့ဒီเจ้าညဆိုင်အဝရိယတွေချမထားဘူးဟုတ်ကလားဗျအဲချထားပြီးတို့သိလို့ကိုလို့အိတ်ကြည့်မနဲ့ကြရင်အဖြစ်ပဲနေတော့ကြောင်တီးကြောင်တောင်ထင်တယ်ဟင်အမှန်ကလေးနဲ့လားကြောင်တီးကြောင်တောင်လားဟုတ်ခုချိန်ဒီလဲကြောင်မျိုးတွေပဲလားဟင် ဟောပြဟောပြတယောက်ကနောက်ကလည်းအမှတ်ကလေးနေတယ်ဟင်ဟင်ဟင်ဟောပြတို့တရားတဲ့သူတွေခြေတန်းလာကြတရားမတဲ့သူတွေနောက်ဆုံးကြဆိုဘသူတွေထုတ်ကုန်ကြမလဲဟင်ဟင်ဟင်ဘသူတွေထုတ်ကုန်ကြမလဲဟဲ့ဟင်ဟင်ဘယ်နဲ့တော့ဟဲ့အဲ့တော့အဲ့ဒီပြင်ပြင်ကြိုးစားဖို့လဲလိုသေးဟုတ်ကလားဗျအဲ့တော့ဝင်နာလေးရှုလိုက်ရင်လည်း အေးအေးအေးအေးလှုပ်လှုပ်လှုပ်လှုပ်ထင်တယ်လေထွက်တာလေးရှုတော့ဟောအေးအေးအေးအေးလှုပ်လှုပ်လှုပ်လှုပ်နဲ့မှတ်တဲ့နောက်မှာသိလိုက်မနေဘူးလားအဲ့ဒါပညာသီလားပညာသီလားဗျဟောဗျကိုမှတ်လို့သိနေတာအဲ့ဒါအငှားသီလားကိုပိုင်သီလားဗျဟဲ့ဗျကိုပိုင်သီဗျဟုတ်ကလားဗျမှတ်တော့တော့သိလိုက်နေတယ်အဲ့ဒီမှာအေးရင်အေးတဲ့တဘာဝလေးတိုင်းအဲတို့ပဲနဲ့တော့ညာကိုမခံစားရဘူးလား နှွေးတော့ကောဗျာနှွေးတဲ့တဘာဝလေးတိုင်းမခံစားရဘူးလားအဲ့ဒီတဘာဝလေးကိုတို့ဟောเจ้าညပိုင်အားလေးနဲ့ကတ္တာကြည့်နေတဘာဝပေါ်မှာသဘောရှိတယ်ဟင်ဟင်ရုပ်သည်ဖောက်ပြန်တော့တဘောဟောအဲ့တဘာဝပေါ်ကပြမနေဘူးလားနာမ်သည်တိတာတော့တဘောဟောအဲ့ဒီတွေကပြမနေဘူးလားဟင်အဲ့ဒီလှုပ်လှုပ်လှုပ်လှုပ်ကြည်ရင်မတတ်နဲ့ဟိုလှုပ်တာလေးနဲ့တိတာလေးနဲ့သူ့လှုပ်သူလှုပ်နေတာလည်းမြင်နိုင်လေ ဟင်ဟုတ်ကလားအေးသူကဝင်ပြီလို့ရသလားပြီသူကဝင်အေးလို့ရသလားဟင်အေးတာကလည်းအေးတာပဲပြီတာကလည်းပြီတာပဲဟုတ်ကလားဗျာဟင်ဟင်ပြီတဲ့စိတ်ကဝင်ဟိုအေးလို့မရသလိုဟုတ်ကလားဗျာအေးတဲ့ရုပ်ကလည်းဟိုထပြီလို့မရဘူးဟုတ်ကလားဗျာရုပ်ရုပ်ကလည်းရုပ်လို့လုတ်ပြနေလေကျုပ်ကဟောလို့ဖောက်ပြနေပါတယ်ကျုပ်ကဟောလို့ဖောက်ပြနေပါတယ် နာဟောတို့နာပြီးတော့ရုံတော်မှာဥတိုက်ပြီးအစ်စ်ခံနေတာပဲမဟုတ်ဘူးလားဟုတ်ကလားကျုပ်ကလည်းဟောလို့ပြီးပါတယ်ကျုပ်ကလည်းဟောလို့ပြီးပါတယ်နဲ့ဟောပြီးတာတွေကဟောရုံဥတိုက်ပြီးထွက်ဆုံးမနေဘူးလားဟုတ်ကလားအဲ့တော့ဟိုဂျားတက်တူရောဟိကျုပ်ကသူတို့ခေါ်လို့လာရပါတယ်ကျုပ်တို့ကျုပ်ကသူတို့ပြန်လို့တော့ပြန်ရပါတယ်နဲ့ဝင်လူလေးရောသုံးကြီးဆန်းကြီးနဲ့ဟိုလာပြီးတော့တုတ်တူမခံဘူးလားဟုတ်ကလားဗျအဲ့ဒီတို့တဘာဝပေါ်ကြည်ရင်းတဲ့သဘော ပေါ်လာလိမ့်မယ် ဟုတ်ကလားဗျာအဲ့တော့ဒီလှုပ်လှုပ်လှုပ်လှုပ်ကြည်မတနဲ့နောက်တော့တို့ပါတော့ဟိလှုပ်လှုပ်ပြီးမှတော့မြင်မမြင်ဘာလို့မယုံတော့ဟင်အဲဝိဇာကအဲအလှုပ်နဲ့အတိအလဲထိပါသေးလို့လားဟင်ဟိုအလဲကအလှုပ်နဲ့သူတော့အဆုံးထိပါဗလားအဲဒီလိုဆိုရင်ပြက်နေတာကြီးကိုဘယ်လိုလုပ်ကောင်းလဲပြောမလားရလားအဲခင်ဗျားတို့အေးရာနဲ့ပူတာဘယ်အခါနေတော့အာဟုတ်ကလားဟင် တရားမမခံရင်တော့ဘယ်နဲ့လုံးလုံးရခံတော့ခံရမှာပဲလေဟင်ဟင်မခံရင်ဘူးဆိုရင်မခံရမှာပဲလေခင်ဗျားတို့အေးတာနဲ့ပူတာတော့အဲ့တော့တခုခုတော့ယူကြဟင်အဲအေးရလို့ကျင်လို့ရှိရင်အော်ဘာလို့နေအဝင်းကြီးတဲ့လားမထွက်နဲ့မထွက်နဲ့မထွက်နဲ့ပြောပေါ့ပြောပြောဗျာမင်းသေးလားမင်းမလို့အတ္တ အနတ္တသူသဘောသူတဘောသူဆောင်တာဟောဝင်ပြီးထွက်မှာပဲထွက်ပြီးဝင်မှာပဲဟုတ်ကလားဗျာဒါသူသဘောလေးတွေဟောတဘာဝကြည့်ရင်းနဲ့ဒီသဘောတွေပေါ်လာမှာမဟုတ်ဘူးလားလိုက်ရှာဖို့လိုသေးလားဟင်သူကဟိုသူကထိုင်ရမထားကြည့်နေသူလည်းထိုင်ရမထားပြနေတာပဲမဟုတ်ဘူးလားဟင်တထိုင်တွင်းလဲတထိုင်တွင်းလျောက်ပြနေတာပဲသူကတရားကိုတရားမှမသိတာထင်လဲဟုတ်ကလားတို့ပါတော့ဟဲ့ဟိုမာတင်ကအထင်လဲဟိ့ ဟင်ဟင်မာတင်ကဟိုဟိုတတောင်းစားတော့ငါလေဟိုတထေသမီးနဲ့ဟိုမရရအောင်တောင်းတော့ပြည့်နေတော့ဟိုတထေသမီးနဲ့တတောင်းစားဟင်ဘယ်လိုလုပ်ရမှာလဲတော့ရနိုင်မှာမလားအဲ့တော့သူ့ဖေကနေပြီးတော့ equa မင်းဒီလောက်ထိဖြစ်နေရင်တော့မင်းသူ့ဖေကစကားသုံးလုံးရအောင်မေးကွာအဲ့ဆိုသုံးလုံးတော့စကားရရင်ပေးသားမယ်ကိုဗျဟုတ်ကလားအဲ့တော့ဟိုကတိန်လိုက်ဆိုပြီးအလောင်းတော်က ပါတော့ညသမင်းအိုးတေတော့ဖိုးကနောက်တစ်လုံးနဲ့တေတဲ့ဟင်အဲ့တော့ဘယ်နဲ့တော့တဲလို့ရပါမလားမရပါဘူးတော်နေတဲလိုက်လိမ့်လိုက်တဲလိုက်လိမ့်လိုက်ဆိုတော့ဟိုကဒိဋ္ဌမင်္ဂလိကကျေးမတန်နဲ့ဥပွားလာဖြစ်တယ်ဟင်ဟင်အဲဖိုးကနောက်တစ်လုံးနဲ့ဟိုသမင်းအိုးတေတယ်လို့ဘယ်ထုံးနာကြဘူးလို့ဆိုတော့ဟောစကားတစ်လုံးရပါဘူးဟုတ်တယ်နဲ့ဟင်အဲစကားတစ်လုံးရပါတယ်ဗျဟုတ်ကလား အဲဒါပြီးတော့ထမင်းအိုးကြီးကပွဲပွဲတော့အဖုံးလိုတကူဗျအဖုံးလိုတော့ဆလောင်းမုံကြီးခေါင်းဆောင်ပြီးလိုက်ရှာအာဆလောင်းမုံဘယ်မတုံးဆလောင်းမုံဘယ်မတုံးနဲ့ဟင်ခေါင်းပေါ်လဲဆလောင်းမုံကြီးဆောင်ထားပြီးအဲတော့ဟိုဘေးနာကဒိဋ္ဌမင်္ဂလိကကျင်းနာပါမလားကြာတော့ဥပွာလာရောအဲတော့နင့်ခေါင်းပေါ်ဆောင်ပြီးမင်းနေလို့ဟုတ်ကလားနင့်အဖေကလာပြောမှာလားဆိုတော့ ဟောတကားတခွန်ရသွားဟုတ်ကလားဟဲ့ဟင်ဒါနဲ့ဟိုအဲကလောမုံရဖိုးအဲဖိုးမီတော်တော့ဟိုနုကနာခဏီကြတော့ထဲအောင်ညအောင်ရောင်းမနေမလို့ခါကြီးထိုးရှာဟင်ရောင်းမကြီးခါထိုးပြီးရောင်းမကြီးဘယ်မတုံးရောင်းမကြီးဘယ်မတုံးဆိုတော့ဟင်တွေးပါမလားဟဲ့တွေးပါဗျာဘာဖြစ်လို့တော့ဟာဟင် ဟင်ဘယ်လိုဘယ်လိုဘယ်လိုအဲရောင်းမကြီးခါတို့ပြီးချတွေ့လားဟုတ်ကလားဟင်ဟုတ်ကလားဟိဟောခါတို့ချတွေ့ဘူးလားဟင်ဟိုဘာတော့ငါပြောတာဘာတော့မာတင်ကားတို့လည်းထက်ကဟာပြောတာပါတို့မှာတော့တို့စီမှာဒီလိုမရှိပါဘူးဟင်ဟင်တို့နဲ့တို့မှာဒီလိုမရှိပါဘူးဟင်မရှိပါဘူးဟင် ဟင်ကျောင်းမကြီးခါထုတ်ချတာရှိဘူးမဟုတ်လားဟင်ဟင်ဆရာမကြီးခေါင်းခေါင်းချတာရောရှိလားဟာဒီမှာတလူမရှိပါဘူးဒါဝေရှိရှိလုံးကပုံမြင်ပြောတာဟုတ်ကလားဟင်အဲ့တော့တို့ဟိုဘာတို့ဒိဋ္ဌမင်္ဂလိကမြင်တော့မနေနိုင်တော့ဟိုထပြောတော့စကားသုံးလို့ရသွားတာမဟုတ်ဘူးလားဟုတ်ကလားအဲတို့လေဟိုဒီပြနေတဲ့သဘောပေါ်ကိုသာမျက်စိတတ်အမြင်လို့ရှိရင်ဟုတ်ကလား ထိုကနောက်သုံးလုံးပါမှာရတယ်လို့အာနိကလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဒါကမတွေ့နိုင်ဘူးလားဟုတ်ကလားဟင်ဒီသုံးချက်တွေ့ရင်လည်းရနိုင်တာပဲတို့မဟုတ်ဝင်လေနာပြီးဝမှမှုဒီသုံးချက်သုံးရင်ကထမလို့တယ်လို့မရဘူးလားဟင်ဝင်လေလည်းရှိရမယ်လေနာပြီးဝလည်းရှိရမယ်လေဒီပေါ်မှာတတိအထိုင်ချထားရင်ကောမရနိုင်ဘူးလားဟင်ဒီလိုတို့ထမိုးတယ်လို့မရဘူးလား အခုကထမိုးတယ်လို့ရပါလားညပါလားဟင်ဟင်ဒါရင်ဘာလို့ပွက်စာပြုတ်နေစလောင်းဘုံလို့ဒီစလောင်းဘုံဟင်ဟင်စလောင်းဘုံကမလို့ဘူးလားဒီစလောင်းဘုံလို့သေးသည်အတိကအာမပါရင်နော်ဆင်ရင်အာမပါရင်ဟုတ်ကလားအဲ့တော့ဆင်ရင်အာကဘယ်ရှာမှာတော့ဟာဟုတ်ကလားကိုခဏတို့ဘယ်ရှာနေတော့စလောင်းဘုံကဟင် ငါလှုပ်ကြောမယ်တွေ့ပလားခဏစလောင်မုံဟောဟင်းဘာဖြစ်လို့တို့ညဟင်ဟင်ဟင်ခုခဏတော့ဟောတွေ့ပလားစလောင်မုံဟမရှိလို့လားဘယ်မှာတို့အာခေါင်းလည်းနေနေတော့စမ်းကြည့်ကြအောင်မပေါ့ဗျာခမတို့ဟင်ဟင်ပြီးတော့လဲစူးပိုက်အားဆိုတဲ့တတိယဟောခါထိုးရဖြစ်တယ်ဟဲ့ဟင် သူနဲ့ပဲခန္ဓာကိုယ်မှွေနှောက်ပြီးတော့တို့ပါတော့ဟဲ့ဟိဟိုထိတာလေးနဲ့တိတာလေးနဲ့လှုပ်လှုပ်ပုံဟုတ်ကလားမြဲမမြဲကောင်းမကောင်းပိုင်မပိုင်ဒါတွေကိုမှွေနှောက်ကြည့်ရမှာဘသူတို့ဟိရောင်းမရောင်းမဟင်တတိအဲ့ဒါကတော့ရောက်လာလက်ထဲအာဒါနောက်အောင်မှွေနိုင်မှာမလားဟိဟိ အဲငွေတော့ငွေသားပြုပြီအဲအဲငွေတော့နားလာတော့ဘယ်လိုလုပ်လိုက်တော့အဲနားတော့ဖြုတ်လိုက်တယ်အာခဗျာအဲငွေတော့လည်းတွေ့မှာပေါ့ဗျာဟင်ခန္ဓာကိုယ်အဒီဟူသောအိုးကြီးကိုဘယ်နဲ့တော့ဟိဟင်တတိတိဟူသောဟိုတို့ရောမကြီးနဲ့မွေလိုက်တော့ဟိုမဲဆံလုံးလေးတွေပြားလုံစီတဲ့လာတာကိုနားလိုက်တာကျွတ်ကျွတ်ကျွတ်ကျွတ်မနဲ့တော့ ဟင်အဲ့တော့မလုပ်တော့ဗျာဟင်ဘယ်လိုဗျာအမိုင်ဟုတ်လားဗျာအိုးခမားပြက်ထားလားဟိုအလုံးပြက်ထားလားအလုံးပြက်ထားလားအလုံးပြက်ထားလားမင်းလေဟင်ဟိုကျွတ်တို့ကြတာတော့အလုံးပြက်တယ်ကြားနေတာအလုံးပြက်တယ်လို့မကြားပါဘူးဟင်ဟင်ဒီဒီဒီနေပြောဗျာကျုပ်ကတော့အလုံးပြက်တယ်ပဲကြားနေတာဟုတ်သလားယောဂီတွေသူပြောတယ်လို့ ဟုတ်လားဘာဟုတ်တာတော့အလုံးပြက်ထားလားအလုံးပြက်ထားလားဟာမင်းလေးရဘူးရာဟင်အာနောက်ကတော့အလုံးပြက်ထားတဲ့အာဒုက္ခတွေပေးကြည့်လို့ဟင်နည်းနည်းလေးနာတော့တချို့ယောဂီများလာတင်ကြပါတယ်အဲခြေလုံးကခံနာလို့မခံနိုင်တော့နှခေါင်းရှူလိုက်တချို့ယောဂီများဟိုယဟန်ယောဂီများတို့လျှောက်တာပြောရတာလေ အင်းတို့မြို့သားယောဂီမြို့သမီးယောဂီတော့မသိရသေးပါဘူးကြက်ကြက်နာတော့တပြည့်တော့နည်းနည်းလေးမြှောက်ပေးလိုက်ဟေးဟေးအလုံးပြတ်တာလားအလုံးပြတ်တာလားဟေးအာမင်းကိုကိုပြပြပြောပြဒုနာရတော့အလုံးပြတ်တယ်ကြီးလည်းကြားနေတော့ဟေးဟေးအေးအဲ့တော့တို့ခေါင်းအေးအေးစိတ်ထိုင်ကြကြနဲ့ဟုတ်ကလားဗျာငါရှိမရှိငြင်းမငြင်းကောင်းမကောင်းပိုင်မပိုင်ဒါမေးကြည့်ရမှာလေ ဟင်ဒီစကားလေးခုရဖို့အရေးကြီးဆုံးထင်တယ်ဟဲ့ဟင်ဟင်ဟိုတို့ဟိုမာတင်ကားကဒိဋ္ဌမင်္ဂလိကထာငါတော့သုံးလုံးမတောင်းတာတို့ဒီကလေးခုတောင်းရလိမ့်မယ်ဟုတ်လားငါရှိမရှိဟုတ်လားမြင်မမြင်ကောင်းမကောင်းပိုင်မပိုင်ဒါထင်တယ်ဟဲ့ဒါကိုကိုကိုယ်တိုင်ကိုယ်ပိုင်ညာနဲ့ကြံ့နေတဲ့လှုပ်မှုနဲ့သိမှုဟုတ်ကလားဗျာဒါလေးပေါ်ကနေဖြေထုတ်ရမှာတယ်လေတွေးထုတ်လို့ရပါမလား တွေးထုတ်တာကိုတွေးလားတွေးထုတ်တာကိုတွေးဖြစ်နေမလို့ကိုကိုဘောကတွေးမှကိုတွေးဟုတ်ကလားဟင်ကိုရဟိုလှုံမှုသိမှုဒီပေါ်မှန်ရင်မှန်ရင်နဲ့ဟိုတဘာဝပေါ်မှန်ရင်နဲ့သဘောဆိုတာပေါက်လာမှာလေဟုတ်ကလားဟင်အဲ့တော့တို့ဒါတရားပါဆိုတာလေယောဂီတို့တတိချမှတ်ထားသမှာဟုတ်ကလားကြွားတဲ့ကတော့ယုံနဲ့နာမဲကြပါလိမ့်မယ်ဟုတ်ကလားရှုွက်ထဲမှာ မှာတော့လှုပ်ထာနဲ့သိတာတွေ့ပါလိမ့်မယ်ဟင်အပြောနဲ့သဘောဘယ်လောက်ကွာနေတော့ဟင်နင်းနဲ့ကွာလားများများကွာလားအများများကြီးကွာနေတယ်အဲ့တော့တို့တာတဲ့ပါတာကိုပဲဖြစ်စေတို့ဟောတာကိုပဲဖြစ်စေဒါတွေကယောဂီတို့အားထုတ်ဖို့ရတဲ့ဘဝတုတ္တရဖို့ရဟောတာဟုတ်ကလားဒါဟိုတို့ဟောလို့သဘောပေါက်ရင်တုတ္တဉာဏ်တင်တယ်ဟဲ့ဟင်တို့ဟောတာဘောကိုအခြေခံပြီး တွေးတော့ဆင်ရင်ပြီးပေါ့ရင်စိတ်နာတယ်လေဟဲ့ဟုတ်ကလားဟင်အဲ့ဒါကိုတို့ပရိယတိလို့သုံးနေဟင်ဒီဘုရားဟောတဲ့တရားတော်နဲ့ပတ်ပတ်သက်လို့ထဲဝန်းကျင်နှောက်သက်အောင်ကိုဟိုနာကြပြီးတည်နေရင်ဒါပရိယပဲမို့လားသာနာရာနဲ့ဘာထုတော့ဟုတ်ကလားဘာဘာဝနာမရညာကြတော့ကိုကိုယ်တိုင်ရှုပြီးရှုခွက်တဲ့တွေ့နေတဲ့အလုံးနဲ့အတိတင်နေဟဲ့ ဟင်ဟိုတို့ခေါ်လို့ပြောလို့ပြီးတဲ့ဟာကိုဟိုတုတ္တတိနဲ့ပြရတာထင်တယ်ဒါဘုဟုတုတ္တမဟုတ်ဘူးလားဟိုစာလိုတော့ပရိယတိပေါ့ဟင်ဘုရားရှင်ခေါ်တဲ့တရားတော်တွေကိုနှံ့နှံ့ဆက်ဆက်လေ့လာထားတာကိုပရိယလို့ခေါ်တယ်ဟုတ်ကလားဒီမှာတို့ဟောပြောမှုကိုဟိုနှံ့နှံ့ဆက်ဆက်လေ့လာတာဟင်နာကြတာမဟုတ်ဘူးလားဟင်ဒါကိုအတွေးခေါ်နေဆင်ញင်တာဒါစိတ်လိုက်ညာမဟုတ်လားဒါပရိယတိပါအဲ့ဒီတိုင်းတို့ကျင်းကြီးဟိုကိုတို့ကျင့်တာကိုဘာဝနာမရထင်တယ်ဟဲ့ ဒါကိုပฏิပတ်တိထင်တယ်ဟိပฏิပတ်တိဆိုတဖန်ပြန်ပြီးတော့ဟိုဟွာပေါ့စာတွေ့ကိုလက်တွေ့ဖြစ်အောင်စာတွေ့ကိုကိုတွေ့ဖြစ်အောင်ဒါပฏิပတ်မဟုတ်လားဟိဟုတ်ကလားအဲပฏิပတ်ကသူဘာဝနာမရညာပေါ်လာမှာထင်တယ်သွားများရင်းနဲ့ကိုကိုတဲကကိုတွေ့ပေါ်လာမှဒါကိုတွေ့တရားထင်တယ်အဲ့ဒါဘာဝနာမရညာထင်တယ်ဟိဒီနေရာရောက်အောင်လုပ်ရမယ်တို့ဟုတ်ကလားဗျာအဲ့လိုလုပ်တော့ အခုတို့ဒီဝင်နာထွက်တာမှတ်တဲ့ယောဂီကောဝင်တဲ့တဘာဝထွက်တဲ့တဘာဝပြသလားမပြဘူးလားသိသလားမသိဘူးလားသိနေတာပဲတို့တကားဟိုနာကျင်ကြိုက်ခဲမှုစိတ်ထိုင်မကြလို့ပေါ်နိုင်သေးတယ်ထင်တယ်စိတ်ထိုင်မကြသေးတိုင်းပေါ်နိုင်တယ်ပြီးတော့တို့အပြင်ပကာလတုန်းကစိတ်လွတ်ကိုလွတ်နဲ့ဟင် အာယုန်နေနောက်ကိုလိုက်စားထားတာစီဝါလိုက်စားလိုက်စားထားတာတွေမရှိဘူးလားဗျာနေဘူးမကြောင်မိုးရွာမကြောင်မရှိဘူးလားဗျာအဲ့ဒီအပူတွေကရောရိုးရင်းချင်းပီတိရှိနေသေးတယ်ဟင်ဒါရီယာကိလေသာမှန်ထားကြွတော့ခန္ဓာမှန်လည်းထားကြွနေမယ်ဟင်အဲ့တော့သူတို့လည်းရှိဦးမှာထင်တယ်ဟိဒါတွေရှိနေသမျှကောနာကျင်ကြိုက်ခဲမှုလွတ်ပါမလားဟိလွတ်နိုင်ဟုတ်ကလားဒီအောင်ညာနေမှာရှိနေမှာပဲပြီးတော့စိတ်ဒီကိုရှုွက်တွင်းကို ဘလောက်ပဲပြနေနေဟုတ်ကလားတထိုင်တွင်လဲအေးပြီးနှွေးပြီးနောက်လဲအေးပြီးနှွေးပြီးဆိုရင်တဏှာနဲ့မကင်းသေးတဲ့ဆွဲစိတ်တွေအဆန်းကြိုက်တယ်အဲဒါတန်းကြီးတဲ့ခင်ဗျားတော့ဒီဒီတဲ့တိုးပြီးတော့မှဟုတ်ကလားသူ့အားဆိုင်အားလေးနဲ့ရှာမပေးနိုင်ရင် तू အဆန်းထင်တဲ့နေရာထုံးမှာရဟင်ထွက်ပြီဘူးလားဟင်ခင်ဗျားတို့ကဟောပြီးတဲ့ဆောင်းအောင်လုပ်ပြနိုင်လို့လားဟင်ဟုတ်လားအေးလှုပ်လှုပ်လား လှုပ်လှုပ်အေးလားအေးလှုပ်လှုပ်လားငွေလှုပ်လှုပ်ဒါပဲထင်တယ်ဟင်ဟောမနေ့ကဟောမနေ့ကဟောနေ့ကြတော့ဟောဟာခမည်းတော်ဘာတော့ဟိုရုပ်ရှင်များဆိုရင်ဇာကာတကားကိုဘယ်နှခါကြည့်တော့နောက်တစ်ခါပြန်ကြည့်ရင်ဟင်ဒီပေါ်ဟဲအခုပဲနေ အဲကြည့်ပြီးသားကြီးဖြစ်ရင်တော့စိတ်ကမဆန်းတော့ကြည့်ချင်းဘူးဗျအဲ့တော့ပြင်လျှောက်ပြီးဆန်းလို့ဆန်းညာလျှောက်လိုက်ကြည့်လိမ့်မယ်ဟုတ်လားအဲ့တော့စိတ်ထွက်မှုကမရှိနိုင်ဘူးလားပြီးတော့တို့နားပေါက်ကပြေးလို့မရတဲ့အတွက်ထိုင်မတကြားမှုတွေလည်းရှိဦးမှာပဲရှိမှာဗျဒီလိုရှိလို့ရှိရင်လှုပ်တာအဲတို့အေးတာသူ့မှာတဘာဝရှိတယ်လို့နာတာဟောတဘာဝမရှိဘူးလားဟဲ့သူ့တဘာဝရှိတာပဲဟုတ်ကလားဗျာ နာရာရဲ့တဘာဝရှိတယ်သူ့ရဲ့နာရာရဲ့တဘာဝကိုခေါင်းအေးအေးသိထိုင်ကြရမယ်ကြည့်လိုက်ရင်သူ့သဘောမပေါ်နိုင်ဘူးသူရောသူ့ကိုအနိစ္စမျိုးခရတာမျိုးပဲထင်တယ်ဟဲ့ဟင်သူလည်းဧည့်တယ်ပဲထင်တယ်ဟဲ့ဧည့်တယ်ပြီးအိမ်ပေါ်ကိုအမြင်နေနိုင်သလားဟုတ်ကလားဟိုကိလေသာဟိုမန်ထာတို့ခန္ဓာမှန်ကြွတာပဲမဟုတ်ဘူးလားဟင်အမှန်အကောင်းလို့ကိလေသာမှန်ကြသွားရင်ခန္ဓာမှန်ရောမကြနိုင်ဘူးလားဟေးလေသူ့ရဲ့တဘာဝရှိတာပဲ တွေးတာပေါ့ဟိတ်တဘာဝမရှိနိုင်ဘူးနော်တွေးနေတဲ့သဘောလေးလေအခုချိန်တော့ဖြင့်ဟိုတွေးရင်အတွေးခံရတဲ့ကာယကံရှင်စီရောက်နေမယ်ဟင်ကိုမြင်ခဲ့တဲ့အချင်းအတိုင်းမဖြစ်နိုင်မယ်ဟုတ်ကလားနောင်ယောဂီတို့ကိုယ်တိုင်ကိုယ်စိတ်ကိုယ်ပိုင်တဲ့အချိန်ကြတချို့ကြဟောနှလုံးသွေးလေးမိပြီးတော့တွေးတာလေးနဲ့သိတာလေးကြတခါတလေဘဝင်လေးမိပြီးတော့တွေးတာလေးနဲ့သိတာလေးကြတခါတလေငယ်လေးမှမိပြီးတွေးတာလေးနဲ့သိတာလေးကြရုပ်နာနာဘာဖြစ်ပြဆိုလဲရှိတယ် နှလုံးသွေးလေးကလှုပ်ပေးရတယ်လေဒီအတွေးလေးပေါ်အောင်ဘဝင်ဘိုးပြုတ်ပြီးအတွေးဖြစ်ရင်လည်းဘဝင်လေးလေးလှုပ်ပေးနေရတယ်ဗျသူလှုပ်မှာကအတွေးလေးကပေါ်တာဗျဟုတ်ကလားဗျဒါတော့ကိုကိုကိုကိုစိတ်ကိုပိုင်တဲ့ပုဂ္ဂိုလ်မှအဲ့လိုမရတတ်တယ်သူ့မှာကောတဘာဝဆိုတာမရှိဘူးလားသူ့တဘာဝကိုတို့ဟိုခေါင်းအေးအေးစိတ်ထိုင်ကြနေကြည့်ရင်ရောသဘောမပေါ်နိုင်ဘူးလားမမြဲတဲ့သဘောဟုတ်ကလားဗျပြက်နေတဲ့သဘော ဟင်တိုင်နဲ့တွေ့လို့မရတော့တဘောမပေါ်နိုင်ဘူးလားဟုတ်ကလားဗျာကြားတာလေးလည်းဒီတိုင်းမှာပဲသူ့တဘာဝပေါ်စိုက်ကြည့်ပြီးသားမှာခေါင်းအေးအေးနဲ့စိတ်ထိုင်ကြဖို့ဟုတ်ကလားသဘောပေါက်ပြီဟိုတို့ယောဂီတွေတရားကပြပါရဲ့နဲ့တရားမှမသိလို့ဒါတတိပေးတာပါဟုတ်ကလားဒါတွေ့ဒါပဲကြည့်နေပါဟုတ်ကလားစိတ်ပါလက်ပါဒီလိုထင်တယ်ပြုဟင်ပြီးတော့လဲဟိုတို့ ဟိုလူကြီးပွဲကြီးထင်တယ်ဟဲ့လူကြီးပွဲကြီးကအကွက်ပြောင်းတော့အတိပြောင်းတယ်ထင်တယ်ဟဲ့ဟုတ်ကလားဟင်အဲတစ်ဖက်ကနေရာပြောင်းတော့အတိရောမပြောင်းဘူးလားလူကြီးပွဲကြီးလေလူကြီးပွဲကြီးကဲ့သို့စူးစမ်းမှုသင်ကျင်မှုအောင်မြင်မှုလည်းပါမယ်ဟင်အဲ့တော့ဒါလေးတွေ့လို့ဒါလေးတွေကြည့်နေရင်ဒါလေးလောက်နဲ့ပြီးသွားမယ်ခင်ဗျားတို့ကိုဟာလေးထိရောက်မှာမဟုတ်ဘူးကြောက်ပါမလားဟင်အဲ့တော့စူးစမ်းမှုသင်ကျင်မှု အောင်မေ့မှုဆိုတဲ့အတွင်းနေတတိလေးကိုဂရုစိုက်ပေးသားပါဒါမှတော့ဟိုတို့တစ်ချက်တစ်ချက်ဟုတ်ကလားဗျာဟင်တမနဲ့တမနဲ့ပြီးတော့တရက်တရက်အတိတိုးလာမှာတယ်ဗျာဟုတ်ကလားဗျာအဲ့လိုလေးတိုးအောင်လုပ်ပေးသားမှာဟုတ်ကလားအဲ့တော့တို့အဲ့လိုအခုပြောတဲ့ထဲမှာခေါင်းအေးအေးစိတ်ထိုင်ကြကြထားဒါအဓိကထင်တယ်ဟင်ဒါအဓိကထားဆွေးနွေးကြတယ်ထင်တယ် အဲ့တော့ခေါင်းအေးခြင်းစိတ်ထိုင်ကြခြင်းခမည်းတော်ဘဝမမြင့်ရနဲ့ဟုတ်ကလားဟင်ဟင်ဘဝမမြင့်ဖို့အရေးကြီးပြီဟင်ဒီမှာတွေကဘဝမြင်လေးလားအာဟုတ်ကလားဗျဘဝလေးမလုံရှားမှလေဟုတ်ကလားနှလုံးသေးသည်ဘဝလေးမင်းနေရတာထင်တယ်ဘဝလေးလုံရင် နှစ်ဟိုတို့ရင်ညွှန်းမှရှိတဲ့နှလုံးသွေးလေးလှုပ်တော့တာတင်တယ်ဟဲ့လှုပ်လို့ရှိရင်အနေမထဘူးလားအနေထလို့ရှိရင်သူ့မနောจิตပေါ်နိုင်မှာမလားမနောจิตမှမပေါ်ရင်သူ့ကိုဖြတ်သွားဖြတ်လာလုပ်နေဝင်လေထွက်လေတို့ရဲ့အရေးနမိတ်မြင်နိုင်မှာမလားမြင်နိုင်ဘူးခုတယောက်ကြီးဘာလို့မမြင်တော့ပောက်ကလားဘာလို့စိတ်မငြိမ်လို့ဟင်အေးဘဝင်လေးကစားနေလို့ဟုတ်ကလားသဘောပေါက်ပြီ ဟင်းဘဝင်လေးဒီအရေးကြီးဆုံးပဲအဲ့ဒီဘဝင်လေးကလည်းတို့ဘာနဲ့တူတုံးဆိုတော့ဟင်ဟိုစိတ်ကလေးပွားလှုပ်လိုက်တာနဲ့သူကထကြွမှာတင်လေဟိဟင်းဟိုလောဘဖြစ်စရာလေးလှုပ်လိုက်ရင်နော်ကြွမှာဒေါသဖြစ်စရာလေးရောဟိုအတွေးစိတ်ကလေးနင်းနေဝင်ရင်နင်းနေလှုပ်ဟုတ်ကလားပြေးစိတ်ကြွားရင်နော်အဲ့တူတူပြေးတဲ့လောက်တဲ့ဘဝင်လေးလှုပ်နေမယ်အဲ့ဒီတွေးစိတ်ဆိုတဲ့အဟောင်းကြီးလေးသာဟုတ်ကလားဗျ ပြေးစိတ်ဆိုတဲ့အတိတ်ကိလေသာသူ့နောက်ကိုမလိုက်အောင်ယောဂီတို့ကိုယ်စိတ်ကိုထိန်းကျောင်းနိုင်မှဟောဒီပုံလေးငြိမ့်နေဟုတ်ကလားဗျတို့ပါလားဟဲ့ဟာကိလေသာအိပ်ပြီးလူမအိပ်တဲ့နေကြိုးစားမှာကိုဗျဟုတ်ကလားအဲဘုံလေးကိုကြိုးဝနေရင်ဘုံလေးမလောက်ကြရင်ဘယ်နဲ့တော့ကိလေသာအိပ်ပြီးတင်နေဟဲ့ဟင်တွေးလည်းမတွေးပြတော့ဘူးပြေးလည်းမပြေးပြတော့ဘူးဟုတ်ကလားဒီလိုဖြစ်အောင်လုပ်ရမှာထင်တယ် ဒီလိုဖြစ်ဖို့ရာကလည်းဘာလို့တုံးရှုွက်တဲ့ရဲ့လှုပ်ရှားမှုကိုတိတက်ပြီးပြီးတက်ပြီးဟင်ဟိုတချီနဲ့တချီမတူတာလေးတွေကိုမြင်အောင်လုပ်ကြရမှာဟုတ်ကလားဒီလိုသူ့အဆန်းလေးတွေအဆန်းလေးတွေကြီးတဲ့သဘောတွေကသဘာဝသဘာဝတွေကသဘောတွေ့သွားလို့ရှိရင်ဒီစိတ်မဝင်စားဘူးလားဒီတဲ့တွေကြော်ပါနေရင်ဘယ်နဲ့တော့ဟိသူပြေးဦးမလားပြေးဦးမလားအေးအဲ့လောက်ထိလောရမယ်ဟုတ်ကလားဗျာအဲ့တော့တို့ဘဝင်လေးငြိမ်မှု ဘာလိုအပ်တယ်လဲဆိုတော့ဒုစာကတော့ဘာတော့မြစက္ခုမတယထာ အန်တော်တဲ့ဟင်စက္ခုမှာမျက်စိအကြည့်ဘယ်တော့ပဲမျက်ကြည့်လှင်းနေလေတဲ့အန်တော်ယထာအကန်းကြီးလိုနေပြလိုက်ပါဟင်ဟင်အန်တော်ယထာအကန်းလေးကိုအတ္တဖြေရမယ်တဲ့ဟုတ်ကလားဗျာဟင်ပြီးတော့သောတာဝါပရိရောယထာတဲ့သောတာဝါ နာဘလောက်ပဲလှင်းနေနေတဲ့ပရိရောယထာနပင်းကြီးလိုနေပြလိုက်စမ်းပါတဲ့ဟင်ဟင်နာဘလောက်ပဲနေနေနေနပင်းကြီးလိုနေရမယ်တဲ့ဟုတ်ကလားဗျာမျက်စိဘလောက်ပဲဟိုတို့ပါတော့မိဟင်ဟင်ဟိုအမြင်နှမ်းနေနေအခန်းကြီးလိုနေပြရမယ်တဲ့လားဟုတ်ကလားပြီးတော့ပညာဝတ္တယထာမူကောတဲ့ဟင် နှုတ်စာအာဖဘလောက်ပဲရွာနေနေဟုတ်ကလားမူခေါ်ရတာတော့အဆွန်အာကြီးလိုနေပြရတယ်ဗျအာအာကြီးလိုတဲ့ဟုတ်ကလားဟင်နှုတ်စာအာဖရှိတိုင်းအာဝေဇန်းရှင်တိုင်းလိုက်ကြောမနေရဘူးဟုတ်ကလားလားဟင်ဒီသုံးချက်ကအရေးကြီးဆုံးပါပြီးတော့ဒုတိယနောက်တစ်ချက်ကြတော့ဘလဝါဒုပလောရီဝါဘလဝါခွန်အားဘလဘလောက်ဖက်ကောင်းနေနေတဲ့ တို့ဘလောရီဝလူမမာရုပ်ကဲ့သို့ကျင့်ကြဆံပါတဲ့ဟင်လူမမာမမှန်ပါလားဟိထားလိုက်တော့ဟောဒုက္ကနာလားထိုင်လိုက်တော့ဟောဒုက္ကနာလားဟင်ဟင်ချိန်မှန်းလိုက်တော့ဟောပြပြပြပြပေါ့ဘယ်လိုနေတော့ဟင်စကားပြောတော့ဟောဒင်းဒင်းဒင်းဒင်းနဲ့ပါလားဟုတ်ကလားဟိဟင်ကိုနှုတ်မူရာလူမမာတူစွာကျင့်သမ်းပါစွာ တို့တော့အဲ့လိုပေးထားတယ်လေဟုတ်ကလားဗျာအဲ့တော့တို့ဒီမျက်စိအမြင်ဘလောက်ကောင်းကောင်းအတန်းလေးတို့နေပါမျက်စိရှိလို့လိုက်ဟိုအာယုံနောက်လိုက်နေရင်ဒီပဝင်လေးငြိမ်မလားဟင်ဘယ်သူတွေပါပြောတယ်အဲ့ဒီပြောတာလေးလိုက်ပြီးတော့နားထောင်နေရင်ဟောဒီဘဝင်လေးငြိမ်မလားမငြိမ်နိုင်ဘူးဟင်စကားတွေဘွာငံကြဲအောင်ပြောနေဟောဒီဘဝင်လေးဘယ်လိုနေမလို့ဟုတ်ကလားဗျာ ဘိုင်းခမားတို့ဘဝင်မြင့်ကဘာဖြစ်လို့တော့ဘယ်လိုတဲ့ဘယ်လိုတဲ့အများလို့ဟုတ်ကလားဗျဟင်အဲခမားတို့ဒီခုနှစ်ရက်ဆိုရင်ခုနှစ်ရက်သာတော့တက်ကိုလာမှာတို့ဆယ်ရက်ဆိုတာတမာတိစခန်းလေအဲပညာလုံကောင်းတဲ့ပုဂ္ဂိုလ်ညာနှစ်ဆင့်လောက်တော့တက်နေတယ်ဒါဖယ်စခန်းရဲ့ရွယ်ချက်လေအဲအဲ့လောက်ထိညာနှစ်ဆင့်တက်နိုင်တဲ့ယောဂီကဒီချိန်မှာအ ਨੇ ဆုံးဝင်လေထွက်လေရဲ့လေရည်လေနမိတ်တော့တွေ့ကိုနေရမှာအေးလို့လို့နေလို့လို့တင်ကားတော့ဘူးလေဒါမနှောကြည့်တာကြီးနေမှာဘုံငိမ့်မှာ ဒီဟိုလေးရက်သွားတာဟိုနမိတ်မြင်ရမှာထင်လေဟိဟင်ဟုတ်ကလားဗျာအခုမမြင်သေးရင်ခမညာတို့ခုနပြောလို့ဟင်မျက်စိကစားလို့ရင်လည်းဖြစ်ရဟုတ်ကလားပါဇက်ကစားလို့ရင်လည်းဖြစ်ရဟုတ်ကလားဗျာဟင်ဟုတ်ကလားဗျာပြီးတော့တို့ခုနပြောတဲ့ဟိုနားကဒီလောက်အဓိကဟုတ်ပါဘူးဗျာဟုတ်ကလားဟင်ဟိုမျက်စိရဲ့ပါဇက်ရဲ့အရေးကြီးဆုံးထင်တယ်သူ့ဘောချိုးလိုက်တော့စိတ်ထင်တယ်ဟိ စိတ်ကစားမှုရဲ့ဒီသုံးခုအရေးကြီးဆုံးပဲဟုတ်ကလားတို့တော့ဒီမျက်စိကစားတယ်ဆိုတာလေယောဂီတို့အားချိန်နာချိန်လေးအဲသူ့ငါကြည့်၍ငါသူကြည့်၍သူအကြောင်းငါသိ၍ငါအကြောင်းသူကြည့်၍အပြန်အလှန်များ ပြောကြဆိုကြရင်တော့မျက်စိရောနာရောအားကြဘူးအားလားဟင်တခါတည်းနှလုံးလုံးတော့မှထင်တယ်ဟိဟိနှလုံးတောင်ကဘောကောင်ပစာရောတုံးလို့ထင်တယ်ဟိ တခါတည်းများလူတွေနေသားမအောင်ကျုပ်ပြောသားမအောင်လေတော့ဘာအောင်မှာခင်ပါသေးလားဟုတ်ပေါင်းမှာပါဗျာဒါပဲပါသေးလားအာပါတယ်ဗျအာဒါလည်းပေါင်းပါဗျာဟင်အဲ့တော့မျက်စိလဲဟိုအကံကဲ့သို့နားလဲအပင်ကဲ့သို့ဟုတ်ကလားဗျာဟင်ပြီးတော့ပါးစပ်ကလည်းအာအာကြီးလို့ဟုတ်ကလားဗျာပြီးတော့ခန္ဓာကိုယ်သွားတာလာတာလဲအတတ်နိုင်ဆုံးနှိပ်ပြတာမှာနှိပ်လေဖြစ်ပြမြင်လေပဲဟင် ကိုယ်စိတ်ကိုမနိုင်ရင်တော့မနှင်းမညာဟုတ်ကလားဉာဏ်နာသိကြိုက်ပြီးယုံမလိုက်နိုင်ဘူးခမောက်ဖြစ်ဖြစ်မြင်နိုင်ဘူးဟုတ်ကလားဟိနေတာယုံကြိုက်ပြီးစိတ်မရှိဘူးထွက်လိုက်မယ်အဲ့တော့မနှင်းမညာရင်ယူပေးဒီတော့ဆိုရင်လေမနှင်းမညာဒီတမြတနိုင်ပြီလူမမာရုပ်ကဲ့သို့မမပါပဲနဲ့ဟုတ်ကလားဗျာဒါမှအပြင်းရုပ်ရဲ့ဖြစ်စဉ်လေးတွေမြင်ရမှာတယ်လေလှုပ်ရှားမှုလေးတွေလေယုံစင်းစင်းနာမ်စင်းစင်းဟုတ်ကလားဗျာဒါမြင်သိချင်တာဗျာ ဟုတ်ကလားအဲ့တော့ရာစာတွေကတော့ခုနပြောတဲ့လေးချက်သူကပြောတာပါဟင်မျက်စိဘလောက်ပဲလင်းလင်းကောင်းနေနေအကန်းလို့ဒီလိုထင်တယ်နားဘလောက်ပဲလင်းလင်းနေအပင်းလို့ဟုတ်ဗျာဟင်ပြီးတော့တို့ပြောတတ်ဆိုတတ်တဲ့အဝိဇ္ဇံဘလောက်ပဲကောင်းနေနေအဆုံးအားကြီးလို့ဟုတ်လားဗျာဟင်ပြီးတော့ခန္ဓာကိုယ်အာရင်ဘလောက်ဘလောက်ပြီးနေနေဟိုလူမမာရုပ်လို့ဒီလိုထင်တယ်တို့ကတော့ဒုယောဂီတွေနဲ့ထိုက်တန်အောင်တော့ဒီလိုပြောလို့ကောင်းတယ်မှာလား ဟင်မှတ်မိလောက်အောင်ဆိုဒီယောဂီအမျိုးသားများကလည်းပဲဟုတ်ကလားကိုယ်ခံအတူနေလည်းရှိမယ်အတူသွားလည်းရှိမယ်အကုန်လုံးကိုမယားလူပဲ့ခြင်းတွေ့တယ်လို့နေကြသမ်းပါမယားလူပဲ့ခြင်းတွေ့တော့ဘယ်လိုနေတော့ပြောလားဖက်လေတကင်းမယ်လားပြောဘူးလားခက်အာပေါင်းလေးလားဗျာဟုတ်ကလား တို့ယောဂီမျိုးသမားအမျိုးသမီးများဘက်ကလည်းဒီတိုင်းပဲလင်လူပဲ့ချင်းပြန်ပြီးဆုံးတယ်လို့သဘောထားပါဟင်လင်လူပဲ့ချင်းတွေ့တော့ဘယ်နေတော့ဟင်ခေါ်ဘူးလားအဟုတ်ကလားဟဲ့ဟင်နေနေမှမလားလင်လူပဲ့ချင်းတွေ့တယ်လို့ဘယ်လိုလဲဘယ်လိုလဲဗျာဘယ်လိုလဲဗျာနော်ဘယ်လိုလဲဗျာမနေနိုင်မရဘူးလေနေနိုင်မှရမှာရကြရင်တော့နေရမှာပဲ ဟုတ်ကလားဗျဟင်ဟုတ်ကလားခုနလေးချက်နဲ့ပြောရင်များပါဗျာတစ်ချက်ထဲနဲ့ကောင်းပါထမဟင်ဟင်ဟင်အဲဒိဘင်္ဂါရိုတွေတော့ဘယ်လိုပြောရမလဲဘင်္ဂါရိုတွေလူတွေလားအမျိုးသားတွေကတော့မလားလူပဲနဲ့ပြောလို့ရတယ်ဟင်အမျိုးသမီးတွေတော့လင်လူပဲနဲ့ပြောလို့ရတယ်ဒို့ဘင်္ဂါရိုတွေတော့ဘယ်လိုပြောရမလို့ဟင်ဟင်အကြောင်းလူပဲနဲ့ပြောမှထမဗျာသူတို့တော့တခြားမှမရှိပဲဟုတ်ဗျာ ကြောင်းလို့ပဲချင်းတွေ့ကြလို့ဒါမှရလိမ့်မယ်ထင်တယ်ဟဲ့အဲကြောင်းလို့ပဲညတွေ့ငေါသူတို့ပဲလို့နေတော့ပေါင်းမှာပဲလားမဆောင်မလေးဗျာမမြင်ရောဆောင်းနေကြမှာဟုတ်ကလားဗျာဟင်သူကဘူအရေးကြုံလို့လာပြောတော့ဟင်ဟင်ဖက်လက်တကင်းပြန်ပြောလားဟင်ဘယ်လိုလုပ်တော့ဘောက်အာအခုကောဟင်ဟင်ဟင် အဲလောက်ဆိုရင်ယောဂီတို့တရားရနိုင်တယ်ဟုတ်ကလားဗျာဒီလိုဆိုဘဝငြိမ်းနိုင်မယ်ထင်တယ်ဟင်ဘဝငြိမ်းမှဒီနှလုံးအိန္ဒိယရှိမှာဟုတ်ဗျအဲ့တော့ဒီမှာတထိုင်ဆိုတာဘလောက်ဒုက္ခရောက်တော့ထိုင်မရတာဟင်ကိုယ်စိတ်ထိုင်မကြလေလေအမှန်နဲ့တို့ပါလားဟဲ့အမှတ်ကတို့ပွဲသိမ့်ထင်တယ်ဟဲ့ငြိမ်တော်ငြိမ်တော်နဲ့အမှတ်ကကိုယ်နဲ့စိတ်ကလည်းအဲကြွားကြွားရွားနဲ့ထင်တယ်ဟဲ့ ဒီလောက်ထိဒုက္ခခံပြီးတော့ကျင့်သွားလို့နှလုံးအိမ်လေးငြိမ့်နေတာကိုကြစကားဆယ်ခန်းလောက်သာပြောကြည့်ပါခင်ဗျားတို့ဒီနှလုံးအိမ်ကိုအကုန်လုံးပြန်ပြတ်ဟင်အဲ့တော့ဒီကဒုက္ခခံကျင့်လိုက်တဲ့တဏှာကြီးလေးဒီကိုမှ9မိနစ်ဖြုံးနာနေသွားမယ်ဒီမနှောကြည့်တာကလေးကြီးနေမှခင်ဗျားတို့ဒါဖြစ်ပြတွေ့နေမှတင်တယ်ပြုတ်ဟင်ဒီမနှောကြည့်တာကလေးကြီးဖို့ဆိုတော့ဒီဘဝင်အောက်ကဟိုတို့ငိမ့်နေမှတင်တယ်ဟဲ့ဟိုဘဝင်လေးကဟိုမိဖို့အောက်ကမိနဲ့မတူဘူးလား တို့ဒီမနှောကြည်တာတွေကဟိုအိုးတွေကရေနဲ့မတူဘူးလားဖိုးခွင်ဘောကရေနဲ့တူတယ်သူအေးနေမှသူဝက်နေမှတို့ဒီကအကြည်တာကလေးပေါ်လာတာအကြည်တာဘောမှယောဂီတို့ဖြစ်ရပြင်းမြင်ပြီးဝေဝင်ရိတ်သွားရှိတယ်လေလူသွားလူရိတ်ရှိသလိုထွက်ရင်ထွက်ရင်မရှိဘူးလားဟိုလူသွားလူရိတ်ရှိသလိုလေအဲ့ဒီလူရိတ်တို့မြည်ပြီးမှတို့ဟိုမီးအောင်ရှိမှတယ်ဟိနေရှိမှတယ်ဟိလာရှိမှတယ်ဟိ ဆန်းချောင်းသိဖြတ်သွားမှထင်တယ်ဟိဟုတ်ကလားဟိဟိုနေမသာလမသာလေအဲ့ဒီအရေးထွက်သလားဒီမှာလဲစိတ်တကိုးစိတ်တတ်ပြီဆိုတော့စိတ်အလင်းရောင်နဲ့ဒီမနောจิตတ်မရှိရင်ယောဂီတို့ဒီဖြည့်ဖြည့်မမြင်နိုင်ဘူးဟိဒါကြောင့်ယောဂီတို့ဟာပေါ့ပြီးပြောတာလေဟိအဲ့တော့ဒီမှာတဏှာကြီးကိုဘလောက်ပဲပင်လန်းခံလို့သွားသွားဟိုမှာ9မိနစ်လောက်ဖြုံးလိုက်တာနဲ့တကုံးငယ်ဒါလေးငြိမ်းနေအောင်လုပ်နေရတာဟုတ်ကလားဗျာ ဟင်ဒါလေးငြိမ်းနေမှနောက်တစ်ခါထိုင်လိုက်လေဒီအကြည့်ဒါကလေးတိုင်းတွေ့မှစထိုင်တာနဲ့သူဖြစ်အဖြစ်ပေါ်ရမှာလေဟုတ်ကလားဗျာဟင်ဘယ်ကဟိုခံစားကဖြစ်ဖြစ်ဖွားကဖြစ်ဖြစ်ဖြစ်ချင်ရာကဖြစ် နာရာကျင်နာတွေကဆိုအကုန်ဒီမှာလာပေါ်လာတာသူဒီဌာနချုပ်တင်တယ်ဟဲ့မနှောကြည့်လေဟုတ်ကလားဗျာဒီငါမျက်စိကလည်းမြင်သိကလည်းသူ့မှာဆုံးဖြတ်ပိုင်ခွင့်ရှိဘူးသူ့စီပို့ရတာကြားသိကလည်းသူ့ပို့ရတာအကုန်လုံးနာသိအကုန်လုံးပေါ့ဗျာ ရှိသမျှအပြင်ကဝိညာဉ်၅မျိုးကဒုက္ခလို့အပြာကတခေါ်တယ်သူကဆင်ញင်သိမ့်ချဘူးပြီးုံလေးတာတယ်လေဒါလေးကိုတို့မနောကြည့်ဘူးမနောဓာတ်ခွက်ကိုလှမ်းဖို့ပါလေသူ့ရဲ့ဆင်းရဲကလေးလေအဆင်းရဲကလေးနှမ်းပို့လိုက်လို့ကိုကဆင်းရဲကလေးကမနောနာမှာမနောဝိညာဉ်မရှိဘူးလားဟဲ့ဟင်မနောနဲ့တဘောတိုက်ခိုက်တဲ့နေရာလေဒီမှာဟိုအဖင်းရုံနဲ့ဟိုမျက်ကြည်တာတိုက်ခိုက်တော့ယင်တိပေါ်တယ်လို့ဟိုမှာလည်းအဖင်းလေးတဘောလေးထင်တယ်ထဲထဲကြတော့အရေးကြီးတယ်မဟုတ်ဘူးလား အဲ့ဒီသဘောလေးနဲ့မနှောကြည့်နဲ့တွားဟတ်တဲ့အချိန်မှာဟိုဆင်ញင်ပြီးပေါ်ရတယ်အဲ့ဒါတည်းတို့ဒီအကြည့်ဓာတ်ခွက်ကောင်းနေမှဒါပါဒါညာသိနိုင်တာဗျဟုတ်ကလားအဲ့တော့တို့ကိုပြောတဲ့လေးချက်တည်းခြုံလိုက်တော့မျက်စိမကစားပါနဲ့ဒါတယ်ဟဲ့ဟိမျက်စိကစားရေးဘဝင်မငိမ်မှာသို့လို့ပါဟုတ်ကလားပဇံမကစားပါနဲ့ပဇာကစားရင်တော့ဘဝင်မငိမ်နိုင်ပါဘူးဒီလိုဆိုနှလုံးအိမ်ဟာ ကိုကိုဒီတနာကြီးလုံးလုံးဒုက္ခခံတီးထားရတာလေကိုကြအကုန်ပြတ်သွားမယ်ဟုတ်ကလားဗျာအင်းအလကားနေရင်ရကြသွားမယ်ဟုတ်ဗျာစိတ်မကစားပါနဲ့စိတ်ကစားရင်တော့ဘာဝင်မငြိမ်တော့ဘူးလေအဲ့ဒီသုံးခုထဲမှာမျက်စိကစားမယ်စိတ်ကစားမယ်ကိုတယောက်တည်းပြတ်ပါတယ်ဘာသာကစားရင်ကိုရှိရှိဘူးဟာအကုန်ပြတ်ကုန်မယ်ကိုကြောက်ဟင်ကိုရင်ဟုတ်ကလားဟင် ဘေးလူပါပြက်မယ်သူကအထုတ်နေခြင်းနဲ့ကိုကသွားတို့လိုက်ရင်ကိုကြောင့်သူတက်မဲ့တရားလေးဘယ်နဲ့တော့ဟိကျက်သွားမယ်ဟုတ်ကလားများအဲ့တော့အဲ့ဒီဟိုအကုန်လုံး၄ခုကိုပေါင်းလိုက်ရင်၃ခုနဲ့ပြောဆိုလေဟုတ်ကလားအဲမျက်စိကစားတာလေမျက်စိကစားရင်စိတ်ပါပါမှာပဲလေဒီပဇာကစားတော့ပဇာကစားရင်စိတ်ပါမှာပဲလေဟုတ်ကလားဗျာဟိအဲ့တော့ဒီစိတ်ကစားမှုရဲ့မျက်စိကစားမှုရဲ့ပဇာကစားမှုရဲ့ ဒီကစားသုံးမျိုးရှောင်ပေးသားမှာဟင်အဲ့တော့ဘလောက်ပဲအာထုတ်နေနေမျက်စိကစားရင်အိတ်ပေါက်နဲ့ဖားကောက်တယ်လို့ဖြစ်မှာဆိုလို့ဟင်ဖားရပါမလားဟိဟင်အဲတို့ဒီကဘလောက်ပဲကြိုကြိုစားစားအာထုတ်သွားသွားကိုကြတော့ဗဇက်ကစားနေရင်ဟောချင်းကြာကြီးနဲ့ရေးပေးတယ်လို့ပါပါမလားဟိဟုတ်ကလားအဲတို့ဒီကဘလောက်ပဲကြိုးကြိုးနုံနုံစီကံတကြနဲ့အာထုတ်သွားသွား ကိုကြတော့သူ့ဘယ်နဲ့တော့ဟင်စိတ်ကစားနေရင်ဟောဘူးပေါင်းနဲ့ရည်ထဲ့ကလို့ကိုလိုချင်တဲ့ရည်ရပါမလားအေးအဲ့တော့ဒီသုံးချက်ကလေးကိုအထူးဂရုစိုက်ပေးပါကဲနာကြသို့